အခန်းကြီး၈အငယ်၁မှ၈တတမလရောက်မှမြို့ရွာအရရ၌နေသောဣဒေလအမျိုးသားလူအပေါင်းတို့သည် လာ၍ရေတကားလမ်းတွင်စီဝေးကြ၏ဣဒေလအမျိုး၌သာဝရဖျားထားတော်မူသော မောရှေပညတိကျမ်းစာကို ဆောင်ခဲ့ပါဟုကျမ်းတက်ဆရာအေစီယကိုတောင်းသည့်အတိုင်းနားထောင်နားလည်နိုင်သမျှသော ပရိသတ်ယောက်ျားမိန်းမတို့ရှိသို့တတမလပထမနေ့ရက်တွင်ပညာတိကျမ်းစာကိုယေဘရဟိတ်အေစီယတိဆောင်ခဲ့၍နားလည်နိုင်သောသူယောက်ျားမိန်းမတို့ ရှေ့မှနာနဲ့အချိန်မှစ၍မွန်းတဲ့အချိန်တိုင်အောင်ရေတကားလမ်းတွင်ဖတ်ရွတ်လေ၏လူအပေါင်းတို့သည်ပညာတိကျမ်းစကားကိုစိစိနားထောင်ကြ၏သူတို့လှုပ်ကြသော တရားဟောရာတစ်သားပလင်ပေါ်မှာကျမ်းတက်ဆရာအေးစရာသည်ရက်၍မတိတိရှေမအနာယဥရိယဟိလခိမာတေယတို့သည်လက်ရဘဲနှင့်၎င်းပေဒယမိရှေလမာလခိဟာရှုံဟာရှပဒနာဇာခရီမေရှုလန်တို့သည်လက်ဝဲဘဲ၌၎င်းရက်နေကြ၏ထို့သောဣသရေလသည် လူအပေါင်းတို့ထက်သာ၍မြင့်လျက်လူအပေါင်းတို့ရှေ့မှကျမ်းစာကိုဖွင့်သောအခါလူအပေါင်းတို့သည်ထကြ၏အေစီယသည်မြတ်စွာသောဘုရားသခင်သာရဘုရားကိုကောင်းချီးပေး၏လူအပေါင်းတို့ကအာမင်အာမင်ဟုလက်တို့ကိုချီလျက်ဝန်ခံ၍ဥချပြတ်ဝတ်လျက်သာရဘုရားကိုကိုးကွယ်ကြ၏ယောရှုဘာနိ ရှေယပိ၊ယာမိန်၊အက္ကုပ်၊ရှောဗေသဲ၊ဟောဒိယ၊မာသေယ၊ကေလိတ၊အာဇရိ၊ယောဇဗဒ်၊ဟာနန်၊ပေလာယအစရှိသော လေဝိသားတို့သည်လည်း၊လူများတို့အားပညတ္တိကျမ်းစာအနက်ကိုပြန်ကြားကြ၏။လူများတို့သည်လည်းမိမိတို့နေရာ၌နေကြ၏။ထိုသို့ဘုရားသခင်၏ပညတ္တိကျမ်းစာကိုသေချာစွာဘတ်ရွတ်၍ အ내ကိုပြန်သဖြင့်လူများနားလေစေခြင်းဟံပြုကြ၏အငယ်ကိုမှဆက်ရှိလူအပေါင်းတို့သည်ပညာတိကျမ်းစကားကိုကြားသောအခါငိုကြွေးချသည်ဖြစ်၍ပြည်အုပ်မင်းနေဟမိကျမ်းတဆရာယေပရောဟိတ်အေးစရာလူများတို့အားတွင်တင်သောလေဝိသားတို့ကဤဒီနေ့ရက်သည်တင်တို့၏ဘုရားသခင်သာရဘုရားအဖို့ တန့်ရှင်းသောနေ့ဖြစ်၏ငိုကြွေးမြည်တမ်းခြင်းကိုမပြုကြနှင့်တွားကြလော့မြင်စွာသောအစာကိုစားကြလော့ချိုသောအရေကိုတောက်ကြလော့ဆင်းရဲသောသူတို့အားဝေမျှကြလော့ဤဒီနေ့ရက်သည်ငါတို့ဖျားရှင်အဖို့တန့်ရှင်း၏ဝမ်းမနေကြနှင့်ဒါဝရဖျားပေးတော်မူသော အခွင့်နှင့် အာယူ၍ဝမ်းမြောက်ကြလော့ဟု လူအပေါင်းတို့အားဆိုကြ၏ထိုတို့လေဝိသားတို့က ဤဒီနေ့ရသည်တန်ရှင်းသောနေ့ဖြစ်သောကြောင့်တိတ်ဆိတ်စွာနေကြလော့ဝမ်းမနေချမ်းနှင့်ဟုဆို၍လူအပေါင်းတို့ကိုငြိမ့်စေကြ၏လူအပေါင်းတို့သည်ဟောပြောသောစကားများကိုနားလည်သောကြောင့်စားတောက်ခြင်းသူတစ်ပါးတို့အားဝေမျှခြင်း အလွန်ပျော်မွေ့ခြင်းကို ပြုအပ်သောငှာတွားကြ၏ဒုတိယနေ့ရက်တွင်အဆွေအမျိုးတကြီးများတို့နှင့်တကွာ ယဇ်ပုရောဟိတ်လေဝိသားတို့သည်ပညတ္တိကျမ်းစကားကို နားလည်အံ့သောငှါကျမ်းတတ်ဆရာဧဇရထံ၌စည်းဝေးကြ၏တတ္တမလပွဲကိုခံကြစဉ်ဣဒေလအမျိုးသားအပေါင်းတို့သည်တစ်ခက်တဲ၌နေရကြမည်ဟု မောရှေအားဖြင့်ထာဝရဘုရားမှားထားတော်မူသောပညတ်တိကျမ်းစာ၌ရေးထားကြောင်းကို တွေ့ကြ၏ထိုစကားကို ကြားသောအခါ ကျမ်းစာ၌ပါသည့်အတိုင်းတစ်ခက်တဲတို့ကိုလှုပ်ခြင်းငှာတောင်တို့သွားကြ၏တန်လွင်ကဲထင်းယူကဲမူရတုကဲစွန်ပလွန်ကဲအဆရှိသော ထူထပ်သောအခက်အလက်မျိုးတို့ကိုဆောင်ခဲ့ကြဟုယေရုရှလင်မြို့မှဆ၍ခတ်သိမ်းသောမြို့ရွာတို့၌ကြော်ညာကြ၏လူများတို့သည်ထွက်သွား၍တိခက်တို့ကိုဆောင်ခဲ့ပြီးလင်အိမ်မိုးပေါ်မှ၎င်း မိမိဝင်းထဲဗိမာန်တော်တတိုင်းထဲမှ၎င်းရေတကားလမ်းနှင့်အေဖရိတကားလမ်းမှ၎င်းတစ်ခက်တဲများကိုလှုပ်ကြ၏ထိုတို့တိမ့်သွာခြင်းကိုခံရရာထဲကထွက်လာသောပရိသတ်အပေါင်းတို့သည်တစ်ခက်တဲတို့ကိုလှုပ်၍ထိုင်နေကြ၏နှုံသားယောရှုလက်ထက်မှဆ၍ဣဒေလအမျိုးသားတို့သည်တခါမျှထိုတို့မပြုကြ အလွန်ဝမ်းမြောက်လျက်နေကြ၏ပထမနေ့မှစ၍နောက်ဆုံးသောနေ့တိုင်အောင် နေ့ရဲ့အစဉ်အတိုင်းဘုရားသခင်၏ပညတ်တိကျမ်းစာကိုဖတ်ယူကြ၏ထိုပွဲကိုခொနည်းရက်ပတ်လုံးခံကြ၏ရှေ့ရမြောက်သောနေ့၌တရားတော်အတိုင်းဓမ္မပွဲကိုလည်းခံကြ၏